ဓကမထံကဥစဉ်ကဒကာတော်မတွေကိုပေါ်ပြီးတော့တိုးတက်စေခြင်းလို့ဥစဉ်ပေးတာပါဥစဉ်ခါတိုင်းပေးနေသလိုစိတ်ဓာတ်တွေဝေဒနာတွေအဲ့ဒါလေးတွေပဲလိုက်ပေးနေဒကာတော်မတို့တော်တော်နဲ့တက်မှာမဟုတ်ဘူးတရားနှစ်တည်တာကြာသွားတာတရားမတက်တော့ဟိုစိတ်ရှုလိုက်ဝေဒနာရှုလိုက်ဘာကြောင့် မတက်တယ်လဲဆိုတော့လှုပ်ချိန်ကလည်းတိတ်မပေးနိုင်ဘူးအိမ်မှာနေရင်းနဲ့လှုပ်ချိန်ကလည်းတိတ်မပေးနိုင်ဘူးနောက်ပြီးတော့နံကမ္မထန်းနေဆိုတော့အင်မတန်ခက်တယ်စိတ်လေးရှုလိုက်ပါလို့အပြောတာလွယ်တာတကယ်ရှုတဲ့အခါကျတော့ဒီစိတ်ကနေမှဖြစ်ပြမြင်အောင်လိုက်ဖို့ကတော့ခက်လို့ရောက်မို့ထာဂရာဆရာတော်ဘုရားကြီးတွေကရသော်ဘုရားဝိပဿနာယာနိကသမားတွေအတွက် အဲ့ဒီကာယ ानु ပဒနာဘက်ကစပြီးတော့ပေးလေရှိတယ်တဲ့ရုပ်ကမြင်လွယ်တာကိုအဲ့ဒီရုပ်ကမထမ်းနေတဲ့မှာလည်းပဲတဲ့ဟောဒီဓာတုမနတိကာရဆိုတာဓကမထမ်းကြီးကိုပေးလေရှိတယ်တဲ့ဓာတ်ကလည်းခန္ဓာကိုယ်မှာခု ထိုင်လိုက်ရင်သူပေါ်လာတာဆိုတော့ဒီဓကမထမ်းဒါလည်းအခုပြောသလိုနီးလျက်နဲ့ဝေး ကိုယ်ခန္ဓာကိုယ်ထဲမှာရှိနေတာမြင်အောင်ကြည့်ဆိုမကြည့်နိုင်ဒီဓာတ်သဘောတွေဟာမမြင်နိုင်ဒါကြောင့်မို့အဲ့ဒီဟာကိုဦးဇင်းကလည်းအခု တခါတည်းရဖို့တော့မဆိုလိုပါဘူးဘာလို့လဲဆိုတော့ဒါကဆယ်ရစခန်းတို့ဘာလို့ဆိုအ ਨੇ ဆုံး၃၄ရက်လောက်တမာရီကိုမွေးပြီးမှဘာမှစကားမပြောမနဲ့ကြွားတယ်လှမ်းတယ်ခြားတယ်ထိတယ်တီတယ်တမာရီမွေး ထိုင်တဲ့အခါမှာဝင်နေထွက်တဲ့မှတ်အဲ့လိုတမာတိကို မွေးမြူပြီးမှရှုလိုက်တော့မှ ခန္ဓာကြီးဟာဒါသဘောတွေသူသဘောနဲ့သူတရိပ်ရိပ်တဖွာဖွာနဲ့ဖောက်ပြန်နေတာတွေပြောင်းလဲနေတာကိုတွေ့သွားပြီဆိုရင်ပြီးပြီတသက်လုံးမပြောက်တော့တသက်လုံးမပြောက်တော့ငုတ်တော့ထိုင်ပြီးတော့ကြည်နေုံပဲ ခန္ဓာကြီးတစ်ခုလုံးကရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောရိတ်ရိတ်ရိတ်ရိတ်တရိတ်ရိတ်တမောမောတချိတ်ချိတ်နဲ့အဲ့ဒီဖောက်ပြန်နေတာကြီးတွေကိုအဲ့ဒါကြည်ပြီးတော့သူ့ရဲ့ပေါ်မှာဩရုပ်သဘောတွေဆိုတာမမြဲတဲ့သဘောပါတရိပ်ရိပ်တဖွာဖွာနဲ့ဖောက်ပြန်ပြောင်းလဲနေတဲ့ဒီရုပ်သဘောတွေပေါ်မှာပြောင်းပြောင်းသိတတ်တဲ့နံတရားတွေဒီနံတရားတွေကလည်းရုပ်ပေါ်လို့နံပေါ်တယ် ရုပ်ပြောင်းတော့နာမ်ပြောင်းတယ်ရုပ်ချုပ်တော့နာမ်ချုပ်သွားတယ်ရုပ်နဲ့နာမ်နဲ့ကိုအိုင်ချပြီးတော့ညံကြီးတဲ့ကိုထင်းထင်းရှားရှားဦးဇင်းရရသေးတယ်အဲ့လိုမှမဟုတ်ဘဲနဲ့ဒီတိုင်းလေးပဲစိတ်ဓာတ်ရှုလိုက်ဝေဒနာရှုလိုက်နဲ့တမာတိကမလိုက်နိုင်ရင်နောက်ကြောဘာဖြစ်လာညင်းငွေလာတရားတွေလောက်တာလဲကြာပြီတိုးလည်းမတိုးတတ်တော့ဘူးရောက်လည်းမရောက်တော့ဘူး ရှားတော့ဘာဖြစ်လဲတရားမလုံးချင်တော့ပါဘူးဒါနသီလလေးလောက်နဲ့ဆိုနတ်ပြည်လည်းရောက်မှာပါပဲဆိုတော့စိတ်လျှော့သွားတော့ဦးဇင်းခုဒီပေးတဲ့ဓကမထန်ကျင့်စဉ်ကဒါဆရာတော်ဘုရားကြီးတွေလက်ဒီဆရာတော်ဘုရားကြီးတို့ဒီကမ္မထံကျမ်းနေမှာဆိုရင်လည်းဒီဓာတ်ကမ္မထံကျမ်းနေဦးစားပေးပြီးတော့ဒါဆရာလက်ဒီဆရာတော်ဘုရားကြီးရဲ့ ဒါအစင်ဆက်တရားတော်တွေဆိုဒီတက္ကမထန်နေနဲ့ပဲသွားတာပါပဲအခုကဘာကျော်သွားတဲ့ဆရာကြီးဦးကွင်းကားတို့အနာဂံဆရာတက်ကြီးဒါငယ်ရိတ်ကနေခြေပြားခြေပြားနေငယ်ရိတ်ကို အပြင်းပြင်းအလှန်လှန်ဓာတ်တွေကိုရှုခိုင်းတာဒါသဘောဓာတ်သဘာဝတွေရှုခိုင်းပြီးတော့အချိန်တိုင်းအချိန်တိုင်းမှာ ကြိုက်တဲ့ချိန်လေးထိုင်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာဖွာဖွာဖွာဖွာဒါတွေကိုထိုင်ပြီးတော့အနိစ္စဒုက္ခအနတ္တလက်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတင်ပြီးတော့ပိုင်ပိုင်ခြားခြားရှုပြီးနေတာဦးဇင်းအဲ့ဒါမျိုးကိုတရားဓမ္မတွေရသိခြင်းလားဒါအခုဖောက်ဆရာတော်ကြီးဆိုဒီဓကမထမ်းတဲ့ပတ်သက်ရင်ဦးဇင်းနောက်ပတ်ဒီကျတော့ဆရာတော်ဘုရားကြီးရဲ့ဟိုဟာလဲအကျစ်ချုပ်ပြီးတော့နည်းနည်းလေးတွေပြန်ဖတ်ပြပါမယ်ဒီမှာဆရာတော်ကြီးဆိုရင် တခါတည်းကိုအသေးစိတ်ပြီးတော့သင်တာဓကမထံအခုပထဝီတေသောအာဘောဝါယောမှာပထဝီတိုက်ရဲ့တခါတည်းမာမှုပြောမှုလေးမှုပေါ်မှုအဲ့ဒါတွေကစအခုချင်းကိုရှုခိုင်းတာနော်ဒါသဘာဝတွေဒါအခုဓမ္မဒုဒဆရာတော်ဖျားကြီးအရှင်ပညာဇောတအဲ့ဒီဆရာတော်ဖျားကြီးကလည်းဒါညာဥစဉ်ဖတ်နေတာဓာတုမနတိကာရာဘိုင်း မိမိတို့၏သဘောကို ဆောင်တတ်သောကြောင့်တတ်ဟုခေါ်သည်တတ္တဝါတို့သည် ဆောင်အပ်သောကြောင့်တတ်ဟုခေါ်သည်စင်ရခြင်းကိုစီရင်ခြင်းမျှဖြစ်သောကြောင့်တတ်ဟုခေါ်သည်တန္တရာဝဆင်းရဲကိုစီရင်ကြောင်းဖြစ်သောကြောင့်တတ်ဟုခေါ်သည်တန္တရာဝဆင်းရဲကိုထိုက်တားရဖြစ်သောကြောင့်တတ်ဟုခေါ်သည်ယဉ်တတ်သည်များစွာအပြားရှိ ဤတွင်မူမဟာဗုဒ္ဓကြီး၄ပါးကို ဆိုလို၏မနတိကာရဟူသည်နှလုံးသွင်းမေနှလုံးသွင်းသည်ဓာတုမနတိကာရပိုင်းနော်ဓာတုမနတိကာရဓာတ်သဘောအဖြစ်မိမိရူပကာယခန္ဓာကိုယ်ကို ရှုပွားမှုမျိုးကိုဓာတုမနတိကာရဟုခေါ်သည်ဓာတုမနတိကာရဓာတ်ဓာတုကမ္မဌာန စတုတာတုဝဝထံဟုကျမ်းဂန်တို့၌အညီသုံးမျိုးဖြင့်ဟောတော်မူ၏သို့သောဆိုလိုချက်အတိပ္ပယ်မှာအတူတူပဲဖြစ်တယ်ဓာတုမနတိကာရဓာတုကမ္မဌာနာစတုဓာတုဝဝဌာနာဆိုပြီးတော့အမည်သုံးမျိုးနဲ့မြတ်စွာဘုရားကဒီဓကမထံကိုဟောခဲ့တယ်တဲ့နော်ယင်းဓကမထံကိုဘုရားရှင်သည်အကျဉ်းအားဖြင့်တစ်မျိုး အကျယ်အားဖြင့်တစ်မျိုးဟူ၍နှစ်မျိုးဟောတော်မူသည်ယင်းနှစ်မျိုးတွင်ဤ၌အကျယ်အားဖြင့်ပြပါမည်အကျယ်မူမာဟတိပရောပမတုတ်ယာဟုလောဝါဒတုတ်ဓာတုဝိမေကတုတ်တို့မှာရှုပါမာဟတိပရောပမတုတ်တို့ယာဟုလောဝါဒတုတ်တို့ဓာတုဝိမေကတုတ်တို့မှာကြတော့အကျယ်ချက်ဟောထားတာနော်အဘဲကြောင့်ဖျားရှင်သည်အကျင့်အကျယ်နှမျိုးဟောတော်မူပါသည် ဘုရားရှင်ကအကျဉ်းဤအကျဉ်းဤဘာကြောင့်ဟောတာလဲဆိုရင်တဲ့ပညာထက်သူဓကမထံရှုပွားရေးအတွက်အကျဉ်းအဖြစ်ဟောတော်မူ၏နော်ပညာထက်သူဓကမထံရှုပွားရေးအတွက်အကျဉ်းအဖြစ်ဟောတော်မူ၏ပညာနှုတ်သူဓကမထံရှုပွားရေးအတွက်အကျယ်အဖြစ်ဟောတော်မူ၏နော်ပညာနှုတ်တဲ့ပုံကိုယ်တွေများအတွက်ကျတော့အကျယ်ချက်ပြီးတော့ဟောတယ်နော်ဤသို့အဖြစ် ဤတွင်ဖော်ပြသောဓကမထံရှုနည်းမှာပညာထက်သူများအတွေ့အကျဉ်းပြချက်ဟူ၍မှတ်ယူပါဒီမှာပြတာတွေကတော့ပညာထက်တဲ့ပုံကိုများမှာလိုက်နိုင်တာပေါ့ဒါအကျဉ်းအဖြစ်ရှုပြီးတော့သူကတခါတည်းဟိုကတော့အော်ကေတာလောမာရီယောဆမင်းနေခြေသက်လက်သက်ပထဝီဓာတ်20အကုန်လုံးကို လိုက်ပြီးတော့အဲ့ဒီမှာအကုန်လုံးဖြတ်ပြန်ရှုရတာပေါ့နော်အဲအဲ့ဒါမျိုးပေါ့ယဟန်တော်တဲ့တဖန်ထုတ်ပြင် ထို့ပြင်လည်းယဟန်သည်ဣရိယာပုတမျိုးမျိုးဖြင့်တည်မြဲထားမြဲတိုင်းသောမိမိရူပကာယခန္ဓာကိုယ်ကိုလျင်ဓာတ်သဘောအနေဖြင့်ရှုပွား၏အဘယ်သို့ရှုပွားသနည်းအတ္တိဣမသမိန်ကာယေပထဝီဓာတုတေသောဓာတုအာဘောဓာတုဝါယောဓာတုအင်းငါဤရူပကာယခန္ဓာကိုယ်တွင်၌ပထဝီဓာတ်ရှိ၏တေသောဓာတ်ရှိ၏အာဘောဓာတ်ရှိ၏ဝါယောဓာတ်ရှိ၏ဟု ဤသို့ဓာတ်သဘောအနေဖြင့်ရှုပွားရ၏ဒါသုံးမဟာဝါပါဠိတော်မှာမြတ်စွာဘုရားဟောတဲ့စကားဝါယောကစပြီးပြမယ်တဲ့။ဩစာရှုသူတဲ့။ဘုရားရှင်ဟောညွန်ချက်မှာဤမြပင်ဖြစ်ပါ၏။ယင်းသောစာရှုသူ ရှုပွားနိုင်အောင်ဓာတ်ကြီး၄ပါးတို့ဤသဘောတဘာဝတို့ကိုဖော်ပြပါမည်။ဓာတ်၄ပါးတွင်အထင်ရှားဆုံးသောဝါယောဓာတ်ကစ၍ပြမည်။ဤသို့ပြရင်စာရှုသူအလွယ်တကူရှုပွားနိုင်သည်။ ဝါယောဓာတ်ကိုရှုရန်ဝါယောဓာတ်သည်ကာယ ानु ပတနာကိစ္စဖြစ်၍မိမိတို့ခန္ဓာကိုယ်နှင့်စပ်နေသောဝါယောဓာတ်မျိုးတို့တွင် အင်္ဂါ၃ပါးနှင့်ညီညွတ်သောဝါယောဓာတ်မျိုးကိုသာ ရှုပွားနိုင်လေသည်ဝါယောဓာတ်ကိုရှုမယ်ဆို အစ္စတိကာယဝါယောဓာတ်ဖြစ်ခြင်းတဲ့ကိုယ့်ရဲ့ခန္ဓာကိုယ်အတွင်းထဲမှာဖြစ်ရမယ်တဲ့ခဏတိုင်း၌တွေ့ရှိနိုင်သောဝါယောဓာတ်ဖြစ်ရခြင်းတဲ့ မကြမကြတွေ့ရှိနိုင်တဲ့ဝါယောဓာတ်ဖြစ်ရမယ်လက္ခဏာရတ္တပစ္စုပ္ပထံဟူသောပရမတ္ထသဘာဝကို ဖော်ပြပေးနိုင်သောဝါယောဓာတ်ဖြစ်ခြင်းဟူ၍အင်္ဂါသုံးပါးတို့သည်လက္ခဏာဘယ်လိုလဲဆိုတော့တွန်းခြင်းတဲ့တိုးခြင်းတိုးတယ်ကန်တယ်ထောက်တယ်မတယ်ပင့်တယ်ဖိတယ်ညှက်တယ်ရွှေခြင်းစသော လက္ခဏာဝါယောဤဝိธမ္မနကိစ္စ ယုံရင်လှုပ်ရွလှိတ်အားဆိုင်ကြောက်ကြခြင်းစသောရတ္တဝါယောဤသမုဒိရဏကိစ္စလမ်းသွားထွက်လှိတ်ပြောင်းလဲထောင်းထုဆွဲငင်ကျုံတွရောင်ပွ ဖောင်းပိန်ခြင်းစသောပစ္စုပဋ္ဌာနဝါယောဤအဘိနိဟာရကိစ္စဤသို့အဖြစ်ဝါယောကိစ္စသည်၃မျိုးရှိ၏ယင်းတွင်ဝိပဿနာ အတိမျိုးကိုဆိုလိုသည်လက္ခဏာနှင့်ရတ္တဝါယောကိစ္စနှမျိုးကိုသာရှုပွားရမည်တမထအတိမျိုးကိုလျင်တဲ့ပစ္စုပန်နာဝါယောကိစ္စမျိုးရှုပွားရလေမှန်ဤပစ္စုပဋ္ဌာနာဝါယောကိစ္စတို့သည်ပရမိုက်အကျိုးဆက်အကျိုးပြဖြစ်နေသဖြင့်ပရမိုက်ရုပ်အစစ်ကိုဖုံးကွယ်ကပညာအသွင်ကိုဆောင်ပြသောဝိကာရယုတ်ကိုပညာမျိုးတွေဖြစ်နေ၍ပစ္စုပဋ္ဌာနာဝါယောကိစ္စကိုတမထတွေရှုပွားရ၏။သွားခိုက်ဝါယောရှုတယ်။ဒါဥစဉ် အမ်ဖတ်မပြတော့ပါဘူးဟွာတွေကစာတွေကပါဠိလိုတွေနဲ့အများကြီးရေးထားတော့အဲ့ဒါတွေဆိုဦးဇင်းကပိုးပြီးရှုပ်မှာဆိုလို့ကြောင်းမို့ဒီတွေကနေမှနားလည်အောင်ယူပြီးတော့ဒါဆရာတော်ဖះဆရာတော်ကြီးအေဓမ္မဒုဒဆရာတော်ကြီးအရှင်ပညာဇောတာအများကြီးချက်ရေးထားတာပါသူကတော့ဒါခါတဲ့လက္ခဏာရတ္တပစ္စုပ္ပန္ဒနာအကုန်လုံးဘယ်ဘလို့ရှုရေးဘလို့ဆိုတာဒါတွေကြတော့ တကယ်ပညာရှင်ပိုင်းတွေဖြစ်လာပြီးသေသေးချာချာသေချာလိုက်ရမှာပေါ့နော်အခုဒကာဓမ္မတွေကြတော့ဦးဇင်းတို့ကခုဘာဝရသေးခြင်းလဲဆိုတော့အဲ့ဒီပထဝီတေသောအဘောဝါယောဆိုတဲ့ဒီဓာတ်လေးပါးကိုဦးဇင်းတို့ဒကာဓမ္မတွေသေးသေးချာချာဉာဏ်နဲ့ဒါခန္ဓာကိုယ်စိုက်ကြည့်ပြီးတော့เนาะဉာဏ်နဲ့ကြည့်ပြီး ရှိနေတာတော့အခုပြောသလိုပဲဒါဆံပြားနေခြေပြားဒီအလုံးကဓာတ်သဘောကြီးပဲအကုန်လုံးเนาะ ပထဝီဓာတ်20မြတ်စွာဘုရားထုတ်ပြလိုက်တဲ့အခါကျဆံမင်းတို့ခြေသေးတို့လက်သေးတို့သွားတို့အယိုးတို့နော်အဲ့ဒီမာမှုပြောမှု အပိုင်းကန္တာတွေအကုန်ထုတ်ပြအဲ့ဒါပထဝီဓာတ်တွေပဲအဲ့ဒီလိုပထဝီဓာတ်တွေကိုဒါတစ်ခုချင်းလိုက်ပြီးတော့ရှုမယ်ဆိုလဲရှုလို့ရတယ်နော်ဒါဆံမင်းတွေသွားတွေကြောတွေအသားတွေအယိုးတွေဒါပထဝီဓာတ်20လုံးကိုနော်အဲ့ဒါမျိုးရှုမယ်ဆိုလဲရှုလို့ရတယ် ရှုလို့ရတယ်ဒါအဲ့ဒါမျိုးတွေဆိုလဲအခုပြောသလိုပဲဒီဟွာတွေကိုပြန်ပြီးတော့အခုအကျဉ်းဒီအဖြစ်ပထဝီဓာတ်ရဲ့သဘာဝတေသောဓာတ်ရဲ့သဘောဒါကိုအကျဉ်းဒီအဖြစ်ဟောကြမယ်ဆိုလို့ရှိရင်လည်းအဲကိုကရှုပွားမယ်ဆိုရင်လည်းအကျဉ်းဒီနဲ့ဒါအခုအရင်ဆုံးမြင်အောင်ကြည့်အရင်ဆုံးမြင်အောင်ကြည့်ကိုယ်ခန္ဓာကိုယ်မှာဒီခန္ဓာကိုယ်မှာရှိနေတဲ့ဖောက်ပြန်နေတတ်တဲ့ဒီဓာတ်သဘောတွေ ဓာတ်သဘာဝတွေငါမရရအောင်မမြင်မြင်အောင်ကြည့်မယ်ဆိုတော့အဲ့ဒီစိတ်ကိုမွေးနော်အာမရလို့နည်းနည်းလေးရှုလိုက်တာနဲ့တော်ပါပြီငါတော့မလုပ်ချင်တော့ပါဘူးမရဘူးအဲ့ဒါမျိုးကနောက်ဘယ်တော့မှလည်းရမှာမဟုတ်ဘူးဒါလေးကဘာမှမခက်ဘူးတပတ်၁၀ရက်လောက်လေးကိုကိုယ်အိမ်မှာကိုတမာရီလေးမွေးမွေးမွေးမွေးပြီးတော့ကြည့်နော်လဲရင်နဲ့ကြည့်လိုက်ထိုင်ရင်နဲ့ကြည့်လိုက်ဒိတ်ဒိတ်ဒိတ်လေးပေါ်လာလိုက်ရိတ်ရိတ်ရိတ်လေးပေါ်လာလိုက် အဲ့ဒါဒေါနာကန္နာလေးတွေပေါ်လာလိုက်တယ်သူကလည်းသူပေါ်လာလိမ့်အဲ့ဒီပေါ်လာပြီဆိုအဲ့ဒီကနေမှာခန္ဓာကိုယ်ကြီးတစ်ခုလုံးကိုခြေသုံးကောင်းဆုံးအကုန်လုံးကိုကြည်နိုင်တဲ့ရှုနိုင်တဲ့အဲ့ဒီဓမ္မလမ်းကြောင်းကြီးပေါ်ရောက်သွားလိမ့်မယ်အဲ့ဒီရောက်သွားပြီဆိုတော့မှဥစဉ်တို့ဒကာဒကမတွေအဲ့ဒီမှာနေဟောကိုယ့်ရဲ့ခန္ဓာကိုယ်ကြီးမှာကြိုက်တဲ့အချိန်ထိုင်ကြည့်တော့တရရိတ်တရွရွတဖွာဖွာတဖွာဖွာနဲ့ဖြစ်ပြနေတာတွေ အနှိစ္စမမြဲတာတွေဆင်းရဲတဲ့ဒုက္ခတွေကိုယ်ပိုင်ဉာဏ်ကြီးနဲ့သိတာလေးဟာရုပ်တယ်မမြဲဘူးမမြဲဘူးဘယ်လိုမမြဲတာလဲကိုယ်တိုင်ရောသိသလားမသိသေးဘူးမသိသေးရင်အဲ့ဒါရမ်းရှူတာပဲဖြစ်နေမှာဆိုလို့နော်ရုပ်တရားတွေပရမတ်ရုပ်တရားတွေကမမြဲဘူးဘလို့မမြဲတာလဲမသိဘူးအဲ့ဒါဆိုရင်တော့ယုံနံဖြစ်ပြရှုနေအဲ့ဒါရမ်းရှူကြီးဖြစ်နေမှာဆိုလို့ရောက်မို့ဆရာတော်ဘုရားကြီးတွေအခုသစ္စေပြီးတော့ခွဲပြထားဦးဇင်းက အကုန်လိုက်ဖတ်ပြရင်ရန်ကြီးလင်းတဲ့တရားတွေဆိုတော့နားတွေမလဲပဲနဲ့ပိုးရှုံမှာဆိုလို့ဦးဇင်းတို့ကဦးဇင်းတို့ကိုယ်၌အကုန်ပြန်ဖတ်ဖတ်ပြီးတော့မှဒကာဒကမတွေအတွက်အကောင်းဆုံးနားလဲလွယ်ဆုံးရှင်းအောင်ဦးဇင်းကတတ်နိုင်သမျှပြန်ပြီးတော့ပေးခြင်းဖြစ်ပါတယ်။မြောက်မို့ဒီကမ္မထန်တွေပေးတဲ့အခါမှာလည်းဦးဇင်းရမ်းပေးတာမဟုတ်ပါဘူးဒါဖះဟောတော်မူတဲ့တရားတော်နဲ့ဆရာတော်ဖះကြီးတွေခုလည်းဒီတို့ ဒါအခုဖောင်ဆရာတော်ဘုရားကြီးတွေတို့ဒီဘက်ကအခုဟိုဒါဓမ္မတုဒ္ဒဆရာတော်ဘုရားကြီးတွေတို့သူတို့ရဲ့ကျမ်းတွေအကုန်ပြန်ဖတ်နော်ဆရာတော်ဘုရားကြီးတွေရှုတဲ့ဟာတွေကဏီဆရာတော်ဘုရားကြီးတွေရှုခဲ့တဲ့ရှုွက်တွေဒါတွေအကုန်ပြန်ဖတ်ကိုရှုခဲ့တာတွေနဲ့ဆရာတော်ဘုရားကြီးတွေပေးတဲ့တရားတွေကိုပြန်ပြီးတော့ဦးဇင်းကတရားဓမ္မတွေကိုဒါသင့်တော်မဲ့တရားနီလန်းအခုစိတ် ရှုတယ်ဝေဒနာရှုတယ်ဦးဇင်း ဟောပေးနေတာပါဒါနှစ်တွေလည်းခြီးခဲ့ပြီဒါပေမဲ့အခုပြောသလိုပေါ့နော်ဒကာဒကမတွေအတွက်အားမရဘူးဖြစ်နေတာဩဒီယုတ်ကမ္မထန်နေဒီဟာတွေကိုပိုင်ပိုင်နိုင်နိုင်မတိသေးပဲနဲ့နာကမ္မထန်နေကြီးပဲပေးနေရတဲ့အခါကျတော့ဟိုအပြောတော့လွယ်တဲ့ရှုရတာလဲတချို့တလေဆိုလဲစိတ်လေးတစ်လုံးရှုတာပဲသဘောကျတယ်ပြောတော့သဘောကျတယ်ပြီးသားတော့ထိုင်ပြီးငါ့ဘက်နေတော့တာရှေ့ကိုမတက်တော့ဘူးဖြစ်နေတာဦးဇေယျတော့သာလေးကြည်နေတာ ဒါပဲရှုတယ်ဖရာဆိုပြီးတော့ तू ကမမြင်ဘူးလေစိတ်ကဟိုဟိုတွေးလိုက်ဒီတွေးလိုက်ဆိုတော့ तू ကတခါတလေကျတော့ငြိမ်ပြီးတော့အဲ့ဒါလေးနဲ့နေနေတာကို तू ကသူ့ကိုယ်သူတရားရှုတယ်ပဲထင်းနေတာ तू ကစိတ်လေးကဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်ညောပြီးတော့တခါလေးငှားပြီးတော့ပဲပြီးနေတယ်ရုပ်ရဲ့သဘာဝတွေလည်းသေချာမမြင်နာရဲ့သဘာဝလက္ခဏာတွေလည်းသေချာမမြင်ရင်ကြာတော့မတိုးတက်အဲ့ဒါကိုကြည်ပြီးတော့ဦးဇင်းကတိုးတက်စေခြင်းလို့အခု ဟိုဒါတက္ကမထံလက်ဒီဆရာတော်ဘုရားကြီးတည်းရဲ့တက္ကမထံကျမ်းနေဒါတွေဥစဉ်အကုန်လုံးဗောဓိပက္ခိယကျမ်းနေဆရာတော်ဘုရားကြီးတည်းရဲ့စာအုပ်တွေလည်းဥစဉ်တို့အကုန်ပြန်ဖတ်ဥစဉ်တို့ဟိုကန်ဒီဆရာတော်ဘုရားကြီးတွေပေးခဲ့တဲ့ကြည်စဉ်တွေအဲ့ဒါတွေအကုန်လုံးပေါ့နော်ဒါတွေဆရာတော်ဘုရားကြီးတွေရှေ့ကတကယ်စာရပေတဆရာတော်ကြီးတွေသူတို့အကုန်လုံးဟောပြောပြီးတော့ပေးတဲ့ဟာတွေဆရာတော်ဘုရားကြီးတွေကိုယ်တိုင်ကျင့်သွားကြတဲ့လမ်းကြောင်းကြီးတွေ အဲ့ဒါကြောင့်မို့ဒကာဒကမတွေကိုလည်းဦးစင်းကဒီလမ်းကြီးကိုကြိုးစားပြီးတော့လှုပ်ပါဇွဲမလျှော့ပါနဲ့เนาะဇွဲမလျှော့နဲ့ငါမရဘူးဆိုပြီးတော့မလျှော့နဲ့ရအောင်လှုပ်မြင်အောင်လှုပ်ဒါကမြင်ကိုမြင်ရမယ်အလုပ်တရားရှုတဲ့ပုဂ္ဂိုလ်ကတရားတော့ရှုပါတယ်ပြောပြီးအဲ့ဒီဓာတ်လည်းမသိရုပ်လည်းမသိဘလို့လုပ်ပြီးရှေ့တက်မှာလဲမတက်တော့ဘူးဖြစ်နေမှာเนาะအဲ့ဒါကြောင့်မို့ဦးစင်းဟိုဝေဒနာနုပါဒနာဒီနာမ်ကမ္မထာနေ ဥစဉ်ပေးလို့ရပါတယ်เนาะဒါပေမဲ့ဥစဉ်ကဒီကနေမှအခြေခံပြီးတော့တရားဓမ္မတွေယုတ်ကမ္မထနံကမ္မထနေတခုချင်းကိုတက်စေခြင်းလို့ဥစဉ်တစေခြင်းနောက်ပြီးတော့ဟိုကြားတယ်မြင်တယ်မရှိပါနဲ့အခုချိန်မှာဘာကြောင့်လဲဥစဉ်ကဒီဓာတ်ကိုပေါ်ခေါ်နေတာတစေခြင်းဥစဉ်ကသွားခြင်းเนาะတစေခြင်းရှုသေးခြင်းလားတစေခြင်းတစေခြင်းကိုတခါတဲ့သေးသေးချာချာလိုက်ပြီးတော့ရှုဒီဓာတ်တွေအကုန်ပေါ်ပြီဆိုတော့ကမှ ရုပ်ရသဘောတွေနာမ်ရသဘောတွေအဲ့ဒါတွေရုပ်တွေနာမ်တွေကွဲခြားပြီးတော့အဲ့ဒါတွေကိုသေချာဒိဋ္ဌိခွာပြီးတော့မြင်လာပြီဆိုတဲ့အခါကျမှကဲအဲ့မှာဝေဒနာနုပဒနာ ရှုွက်တွေရှုကြတဲ့အချိန်တွေကာလတွေအဲ့ဒီအချိန်တွေကြတော့မှကဲရုပ်ကနေမှအစင်ကလည်းရုပ်ပဲအတန်ကလည်းရုပ်ပဲရုပ်ကိုရှုခြင်းတဲ့ပုဂ္ဂိုလ်ကမြင်သမျှအစင်မှန်သမျှရုပ်တွေအဲ့ဒီအစင်ရုပ်တွေရှုရှုဆိုရှုနိုင်လားမရှုနိုင်သေးဘူးဘာလို့တမာရီနဲလို့ကြားသမျှ ရုပ်တရားတွေရှုမရှုနိုင်သေးဘူးဘာကြောင့်လဲတမာရီနေသေးလို့ကဲဓာတ်သဘောဆိုလဲမြင်တာလဲဓာတ်ပဲကြားတာလဲဓာတ်ပဲနာတာလဲဓာတ်ပဲစားတာလဲဓာတ်ပဲအဲ့ဒါတွေလိုက်ရှုဆိုမရကြသေးဘူးဘာကြောင့်လဲတမာရီနေသေးလို့ရောက်မို့တမာရီကိုနည်းနည်းထူထောင်ပြီးတော့ဒီအစ္ဆတအတွင်းဖြစ်ပေါ်လာတဲ့အဲ့ဓာတ်သဘာဝတွေကိုအရင်တော့ပေါ်အောင်ရှုရှုပြီးရင်ဓာတ်တလုံးနဲ့ကိုပေါက်အောင်ဖောက်ပြီးတော့နိဗ္ဗာန်သွားခြင်းလို့ရှိရင်ကြာတာလဲဓာတ် နာနာလဲဓာတ်မြင်တာလဲဓာတ်စားတာလဲဓာတ်အကုန်လုံးပေါ်တယ်မြတ်ဟာဓာတ်သဘောတွေဓာတ်သဘောဓာတ်ဆောင်နေတာဆိုပြီးတော့အဲ့ဒီဓာတ်တစ်လုံးကိုအဲ့လိုရှုလဲရပါတယ်ဓာတ်သဘာဝတွေကိုเนาะအဲ့ဒါကြောင့်မို့အဲ့ဒါကတော့နောက်ဆင့်နေနောက်ဆင့်နေမှာဥစဉ်ကတော့ဒါဥစဉ်အယူဆမရှုကောင်းမှုပြောတာမဟုတ်ဘူးเนาะမရှုကောင်းမှုပြောတာမဟုတ်ဘူးဥစဉ်ရဲ့အယူဆအရဥစဉ်ကတဆင့်ချင်းတဆင့်ချင်းသွားသိကျင်တာအခုတရားရှုတဲ့အခါမှာဆိုရင်လည်းပဲအခု နာသီဝဝင်လေထွက်လေလေးကိုရှုတယ်ဝင်လေထွက်လေလေးနိုင်ဝက်လောက်ရှုပြီးပြီဆိုရင်ဦးဇင်းတို့ဘာလုပ်မလဲငယ်ရိတ်နေရာလေးကိုအသာလေးစောင့်ပြီးတော့ကြည့်မယ်အဲ့ဒီငယ်ရိတ်နေရာကနေပြီးတော့ကြည်ရဲကြည်ရဲနဲ့တခါလေဟောဒီမျက်နှာတွေအောက်ကိုမဆင်းတဲ့ဟောဒီခေါင်းတစ်ပိုင်းလုံးကိုအကုန်လုံးပေါအောင်ကြည့်ဒီကနေမှမျက်နှာတွေကြည့်ဘေးတွေကြည့်အကုန်ပတ်ချလဲပြီးဟိုက်ခေါင်းကြီးတစ်ပိုင်းလုံးကိုအကုန်လုံးတင်းမှုသဘောပေါ်ရင်တစ်ခေါင်းလုံးတင်းတဲ့သဘောဒါပထဝီဓာတ်ကစပေါ်လာ မာတဲ့သဘောတင်းတဲ့သဘောတောက်တဲ့သဘောပထဝီဓာတ်ကစပေါ်တဲ့ပုံကတကောင်းလုံးကိုအဲ့ဒါကိုကြည့်နော်တကောင်းလုံးကိုကြည့်အဲ့ဒီကနေမှဝါယောဓာတ်ကတခါလေရွာရွာရွာရွာလေးတွေရိတ်ကလေးရိတ်ကလေးဒိတ်ကလေးဒိတ်ကလေးဆိုပြီးတော့ဝါယောဓာတ်လေးတွေပေါ်ရင်ဒကာဒကမတို့အဲ့ဒီဝါယောဓာတ်ကိုတကောင်းလုံးသေးသေးချာချာအထိကြည့်ပေးသူ့အနဲ့သူအကုန်ပေါ်လာလိမ့်မယ်တမာဒီလေးနဲ့ဒါကြည့်နော်ဝါယောဓာတ်တေဇောဓာတ်ကပေါ်လာရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့မိတွေ မိလောင်မြည်နေတဲ့နေရာတို့လိုပဲတရှိတ်ရှိတ်နဲ့အဲ့ဓာတွေပေါ်လာလိမ့်မယ်ဆိုအဲ့ဒီဓာတ်ပေါ်လာရင်လည်းတကောင်းလုံးကိုကြည့်အဲ့တော့ဦးစင်းကတဆင်ရင်းနဲ့အဲ့ဒီခေါင်းတစ်ခုလုံးကိုအကုန်လုံးကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ခေါင်းကြီးတစ်ခုလုံးကိုအကုန်မြင်လာပြီဆိုမှကြည့်လိုက်တိုင်းကြည့်လိုက်တိုင်းနောက်ပိုင်းကျတော့တမာရီပြန်မွေးခြင်းဝင်လေထွက်လေကိုလှုပ်ရှားမလို့ဘူးအဲ့ဒီပေါ်ထားပြီးသားယောဂီကဘာလုပ်ရမလဲအဲ့ဒီခေါင်းနေရာလေးကိုအသာလေးကြည့်လိုက်တာနဲ့ရေရေရေရေရွာရွာရွာရွာ ပေါ်နေကြတတ်တွေကိုရှုထားတဲ့တတ်တွေတခါတည်းတတ်မြင်တော့အဲ့ကြတော့အဲ့ဒါလေးကိုတမာတိတင်ပြီးတော့အော်တရိပ်ရိပ်တရွာရွာနဲ့သူ့အတူတဖွာဖွာဖြစ်ပေါ်နေတာလေးတွေမမြဲတဲ့အနိစ္စလေးကိုတင်ရှုရုံပဲနော်အဲ့ဒီလက္ခဏာရပြီဆိုမှခေါင်းတစ်ခေါင်းလုံးကိုကြည့်တတ်ပြီဆိုမှလယ်ဖင်းကနေခါထိရှေ့ရောနှောက်ရောလက်တွေပခုံးကနေတခါတည်းလက်ဖြားဘယ်ဘက်ပခုံးညာဘက်ပခုံးရင်ဘတ်ကြောအကုန်လုံးကိုပတ်ချလိုက်ပြီးတော့ခန္ဓာကြီးတစ်ခုလုံးကို တမာဒီလေးမွေးမွေးမွေးမွေးပြီးတော့နည်းနည်းကြည့်ပေးလိုက်အဲ့လိုလေတမာဒီလေးမွေးမွေးကြည့်လိုက်ရင်ကြည့်လိုက်ရင်တခါလေးမမြင်တော့ဘူးမမြင်တော့ဘူးဆိုလို့အဲ့ခေါင်းငယ်တဲ့နေရာတို့ကိုစတွေ့ထားတဲ့နေရာတော့ကိုပြန်ကြည့်လိုက်ပြန်ကြည့်ရင်ပြန်ပေါ်လာအဲ့ဒီလိုနဲ့တခါတမာဒီလေးမွေးလိုက်ကြည့်လိုက်ကြည့်လိုက်အားလုံးခြေသုံးကောင်းဆုံးအဲ့ဒါသုံးပိုင်းလုံးအရင်ဆုံးမြင်သွားလိမ့်သုံးပိုင်းလုံးမြင်ပြီဆိုတဲ့အခါကျမှကိုယ့်အနက်ကိုကဲအဲ့ဒါ အငယ်ရိကနေလက်တလုံးလောက်ခြေပြခြေပြနေအထက်အပြက်များအလှန်လာ တခါတည်းအကုန်ရှုပ်လိုက်တော့ပထဝီဓာတ်ရဲ့မာမှုသဘောတွေရှုလို့ရတယ်ပျော့မှုသဘောတွေရှုလို့ရတယ်လေမှုပေါ်မှု အကုန်လုံးကိုယ်တမာတိကတက်လာပြီဆိုအခုဖောက်ဆရာတော်ကြီးတို့ပေးတဲ့12မျိုးလုံးအဲ့ဒါမျိုး အကုန်လုံးကို तू ကရှုလို့ရတယ်ဒီအစာပိုင်းလေးတစ်ခုမမြင်ရင်တော့ဘာမှရှုလို့ရမှာမဟုတ်ဟိုကဆရာတော်ဘုရားကြီးတို့ကတော့ ဒါသူတို့ကတမာတိတွေကိုလားတွေနဲ့ချီမွေးပြီးမှရှုခိုင်းတာရှုခိုင်းတာဟိုဘက်ကအဲ့ဒါကြောင့်မို့သူတို့ကလေမှုပေါ်မှုကြားမှုနုမှုအကုန်လုံးကိုဟိုမြင်အောင်ရှုခိုင်းတာအခုကျတော့ဦးဇင်းတို့ကဒီနေ့တပတ်တစ်ချိန်နဲ့ဒါလေးကသွားနေရတာဆိုတော့ဒကာဒကမတို့ကိုနိုင်ကိုတမာတိကို မွေးမှဒီကျင့်စဉ်လေးကအောင်မြင်မှအောင်မြင်လို့ခြေသုံးကောင်းဆုံးဓာတ်တဘာဝတွေရှုတတ်သွားပြီ မြင်သွားပြီဆိုရင်တော့ အဲ့ဒါကိုယ့်အကိုငုတ်တုတ်ထိုင်ပြီးတော့ဘုရားသခင်ရှေ့မှာပဲဖြစ်ဖြစ်ဆိုဖာပေါ်မှာဖြစ်ဖြစ်ထိုင်ရင်းနဲ့ငါတရားမှတ်မယ်ဆိုခန္ဓာကိုယ်အာယုံလေးညှွတ်လိုက်တာနဲ့အကုန်လုံးတရရိပ်တခွားခွားနဲ့ပေါ်ပါမယ်ဒါကြောင့်မို့ဒီဓာတ်သဘောဓာတ်သဘာဝဒီဓာတ်ကမထန်းတွေကိုကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့ဓာတ်ရဲ့လက္ခဏာကိုလည်းမြင်အောင်ရှုတတ်အောင်ရုပ်ရဲ့လက္ခဏာကိုလည်းရှုတတ်အောင်နာမ်ရဲ့လက္ခဏာတွေရှုတတ်အောင်အော်ဒီယုံနဲ့ဒီနာဒီသဘာဝတရားတွေဟာဒီလိုရှိပါလားဆိုတာ ကိုပိုင်ညာကိုပိုင်အတိကြီးနဲ့ရအောင်ကြည်ကြံကြိုးကိုပွားများအထုတ်နိုင်ကြပါစေကုန်သတည်းသာတိသာတိသာတိပါဖျာကမ္မထာနာမေကမ္မထာနာမေဟန္တေဟန္တေဒေသာဒေသာတန္တာရတန္တာရ ဝတ္တဒုက္ခတောဝတ္တဒုက္ခတောမောဒနာထာယမောဒနာထာယဒုတိယံပိဒုတိယံပိကမထာနာမေကမထာနာမေဗန္တေဗန္တေဒေထဒေထသန္တာရသန္တာရ ဝတ္တဒုက္ခတောဝတ္တဒုက္ခတောမောဒနာထာယမောဒနာထာယတတိယံပိတတိယံပိကမထာနာမေကမထာနာမေဗန္တေဗန္တေဒေထဒေထတန္တာရတန္တာရဝတ္တဒုက္ခတောဝတ္တဒုက္ခတော မောဒနာထာယမောဒနာထာယဤခန္ဓာကိုဤခန္ဓာကို မြတ်ဖုံးမမြတ်ဖုံးမဒီညိုလူရမာဤဖျာဒီညိုလူရမာဤဖျာတရားမယေတရားမယေတထိုင်တွင်တထိုင်တွင်အနှင်းဘုသောပါဤဖျာအနှင်းဘုသောပါဤဖျာတရားသမာတရားသမာအရိယာများကိုအရိယာများကိုပြမမိသမျှ ပြမာမိသမျှတောင်းပန်တာတောင်းပန်တာဝန်ချကြောပါဤဖေယဝန်ချကြောပါဤဖေယငါပြုသမျှငါပြုသမျှ ယာလထိုတော်ယာလထိုတော်ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေစုပြုပါစေတည်းအမြန်ကျေစုပြုပါစေတည်းတတ္တလောကတတ္တလောကရှိသမျှအားရှိသမျှအားဒါနသီလဒါနသီလ ညာလပေါင်းစုညာလပေါင်းစုဒီကောင်းမှုကိုဒီကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေသေငဝေတိသေငဝေတိမသွေမုတ်ချရသေးတည်းမသွေမုတ်ချရသေးတည်းငါနှင့်ဒူစွာငါနှင့်ဒူစွာမြတ်တတဝါတို့မြတ်တတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လူတိုင်းရ၍လူတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေယေအေရွှေလန်းကြပါစေတည်းအေအေရွှေလန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားရှုမပါတကားသာဓုသာဓုသာဓု မိမိရဲ့ဣရိယာပုတ်စိတ်တိုင်းကြအောင်ပြင်ပါခြေထောက်ကိုဖိထပ်ပြီးတော့လည်းမထားနဲ့ထိုင်ထားတဲ့အထိုင်လေးမှာခြေထောက်လေးကိုဖြေးချလျှော့ချဖိထားရင်ခဏလောက်နေပူပြီးတော့တက်လာတော့မခံနိုင်ဝေနာဖြစ်လာစိတ်ကဂလိဂလိနဲ့အဲ့မှာပဲရောက်နေ။အောင်ခြေထောက်လေးကိုဖြေးချ ဖြေချပြီးတော့မှအာလေးနိုင်ဝက်လောက်ဝင်လေထွက်လေအာနာပါနကမ္မထံကိုစိတ်ကလေးငြိမ်ပြီးတော့တစ်ကနေ30အထိရေတွက်ပြီးတော့အသာလေးမှတ် ဝင်လေထွက်လေတစုံကို1ဝင်လေထွက်လေတစုံကို2ဝင်လေထွက်လေတစုံကို3အဲ့ဒီကနေ1ကနေ30အထိရေတွက်ကြည့်ပါ1ကနေ30အထိရေတွက်ပြီးတော့စိတ်ကို2နဲ့3 3နဲ့4တွင်အပြင်ကိုထွက်သွားတယ်ဆိုရင်1ကိုပြန်စ1 အဲ့လိုနဲ့ကိုယ်စိတ်ကိုဘဲမှမပြေးအောင်ကဏနာနီးနဲ့ဖန်ကြည့်အိမ်မှာနေရင်းနဲ့ဆိုတော့တာရည်သမီးရည်စီးပွားရည်အရေးပေါင်းများစွာနဲ့စိတ်တွေကတောင်ပြေးမြောက်ပြေးဟိုးရောက်ဒီရောက်အဲ့စိတ်ကို ရောက်ရက်ခတ်နေတဲ့စိတ်ကိုကဏနာနီးနဲ့ဖန်ကြည့်ဒီတွက်ပြီးတော့တက်ကနေပြီးတော့30အထိဒီတွက်နိုင်ဝက်လောက်လေးတမာဒီမွေးပြီးမှဟိုဘက်ကျမှတစ်ခါပြန်ကြည့် ဒါကမ္မထမဲ့ရှုတဲ့ဟာလေးကိုပြန်ရှုခိုင်းပြန်နိုင်ဝက်လောက်အာနာပါနကမ္မထကြီးပဲအဲ့ဒါခုခဏနာနီးနဲ့တက်ကနေ30အထိတတိထားပြီးတော့ကြည်ပါ ချို့သောယောဂီများဒါလိုက်ငယ်တိတ်ကနေအကုန်လုံးမြင်နေရလို့ရှုမဲ့ယောဂီများတော့ဆက်ပြီးတော့ရှုပါတော့ခဏနာနီးနဲ့မလိုပါဘူးငယ်တိတ်ကနေအဲ့ဒါခန္ဓာကြီးတစ်ခုလုံးကို ခြေသုံးခေါင်းသုံးကိုအကုန်လုံးမြင်အောင်ရှုနိုင်အောင်ဓာတ်တဘာဝတွေအကုန်လုံးကို ရှုပါတော့ခြေကမရသေးတဲ့အာနယ်သေးတဲ့သိမမြင်သေးတဲ့ယောဂီများခဏနာနီးနဲ့1နှစ်3လေးနဲ့ရေတွက်ပြီးတော့မှတ်ပါဝင်လေထွက်လေ1ဝင်လေထွက်လေ2ဝင်လေထွက်လေ3ဝင်လေထွက်လေ4ဆိုပြီးတော့တက်ကနေပြီးတော့အဲ့ဒါ30အထိရေတွက်ရေတွက်ပြီးတော့မှအလုံးရှုပေးပါ စိတ်ကိုပြင်းပြောက်ပါစေနဲ့ကြိုးစားပြီးတော့ရေတွက်ပါတက်ကနေပြီး30အထိအကျိန်ကြီးအကျိန်ကြီးစိတ်ကိုကဏနာနီးနဲ့ဖမ်းပြီး အာနာပါနကမ္မထာနေပြီးတော့ငယ်ဒိတ်ကိုပြောင်းပြီးတော့နည်းနည်းဓာတ်ကိုရှုကြည့်ပါ ကောင်းငယ်တဲ့နေရာလေးလောက်ကိုဒါလေးအာယုံပြုတ်ပြီးတော့ကြည်နေကောင်းမှကြည်နေရင် တင်းလာတာလေးတောင့်လာတာလေးပူလာတာလေးကြက်လာတာလေးဒါသဘောတစ်မျိုးမျိုးလေးတွေ့လာအောင်ရအောင်စောင့်ကြည့်ငယ်တဲ့ဒီခေါင်းနေ ခေါင်းတစ်ခေါင်းလုံးကိုမြင်အောင်ထိကြိုးစားပြီးတော့ရှုပေးပါနာဒီဝါကိုစိတ်ကိုမကတ်တော့နဲ့ငယ်လေးနေရာလေးပေါ့လောက်မှတတိထားခေါင်းပေါ်မှာငယ်လေးနေရာလေးလောက်ကို စိတ်ကိုတင်းပြီးအသားလေးအဲ့နာအာယုံလေးပြုတ်ပြီးကြည်နေအခုံကြောကြီးတွေကုတ်ကြောကြီးတွေလည်းတင်းလည်းမထားနဲ့ဒါလေးဖြေချလျှော့ချ ဒါလေးတတိထားကြည့်သူ့သဘောသူဒါသဘောတွေသူ့သဘောသူ ဆောင်ပြလာလိမ့်မယ်သူ့အလိုလိုပေါ်လာလိမ့်မယ်အဲ့ဒါလေးကိုမြင်အောင်ပဲတတိထားကြည့်ကြည့်စိတ်ကိုဘေးမရောက်စေနဲ့ဒါလေးအဲ့နာလေးမှာတင်းတင်းတင်းတင်းပြီးကြည့် တစ်ချိန်တစ်ခါလောက်မြင်သွားပြီးတိသွားပြီးဆိုရင်ဆက်တိုက်ရှုလို့အရန်ကောင်းသွားပြီစာပိုင်းလေးနည်းနည်းခက်တယ်ကြိုးစားပြီးတော့ရှုတတိထားပြီးတော့ကြည်နေသူကသူဘောလာလိမ့်မယ်ညနာတွေကတင်းလာတာဖြစ်လည်းဖြစ်လာလိမ့်မယ်ခေါင်းတွေကတင်းလာတယ်ငယ်လေးနေရာလေးကရွာရွာရွာရွာနဲ့ဖြစ်လာလိမ့်တယ်တင်းလာတာလေးကြက်လာတာလေးအဲ့ဒါလေးခေါင်းတစ်ခေါင်းလုံးဒီပြောင်းအကုန်ကြည့်မယ်တစ်ပိုင်းချင်းတစ်ပိုင်းချင်း ရှေ့ထိအကုန်ရှုနိုင်တဲ့ပုဂ္ဂိုလ်များခေါင်းတစ်ပိုင်းခါတစ်ပိုင်းခြေထောက်တစ်ပိုင်းသုံးပိုင်းပိုင်းရှုပြီးလို့ရှင်ငယ်လေးကနေတဖြည်းဖြည်းချင်းခြေသုံးကောင်းသုံးကိုအကုန်ကြည့်ဓာတ်သဘောဓာတ်သဘာဝတွေခန္ဓာကြီးတစ်ခုလုံးအကုန်လုံးမြင်နိုင်အောင်ရှုပေးစာမတွေ့သေးတဲ့ယောဂီများငယ်လေးကနေတေချာလေးစောင့်ကြည့်တင်းလာတာလေးကြက်လာတာလေးတောင်လာတာလေးရွာရွာလေးမောမောလေးတွေ ပေါ်လာပြီဆိုရင် နောက်ပိုင်းတမာရီအဲ့ဒါနဲ့ပဲကပ်ကပ်ပြီးတော့တမာရီယူသွားလို့ရတယ်စောင့်ကြည့်ပေးပါတတိထားစောင့်ကြည့် စိတ်ကိုဘေးမရောက်စေနဲ့မျောလမနေစေနဲ့တတိထားတတိထားပြီးစောင့်ကြည့်ပေးပါတင်းမှုလေးတွေပေါ်လာအဲ့အဲ့ဒါလေးကိုသာလေးကြည့်နေတင်းတာလေးဖြည်းဖြည်းချင်းဖြည်းဖြည်းချင်းပြီးပြန်ပြန်ပြန်ပြန်ပြန်ပြန်သွားတောက်မှုသဘောလေးတွေတင်းမှုသဘောလေးတွေပူမှုသဘောအေးမှုသဘောဘာပေါ်နေလဲပေါ်တဲ့လက္ခဏာလေးကိုတတိထားပြီးတော့လိုက်ပြီးတော့ရှုပေး ဒါသဘောလေးတွေသူသဘောသူဆောင်းနေတာအဲ့ဒါလေးကိုညာနဲ့မြင်အောင်ကြည့်ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာတတိထားစောင့်ကြည့် အဲ့ဒီနေရာလေးကနေတဖြည်းဖြည်းလေးတွေ့ပြီဆိုလို့ရှိရင်အဲ့နေရာနေသူအသာလေးကြည့်ဘေးကိုပြန်ပြန်ပြန်ပြန်သွားရင်ဘလောက်ထိပြန်သွားလိုက်ကြည့်ဘသူကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့တမာရီလေးကတက်လာရင်အဲ့ဒီတင်းမှုလေးတွေကတခါတည်းပြန်ပြန်ပြန်ပြန်ပြီးခေါင်းကြီးတစ်ခေါက်လုံးတင်းသွားတာမျိုးဖြစ်သွားလိမ့်မယ်ရိပ်ရိပ်ရိပ်ရိပ်ပေါ်တဲ့ယောဂီများလည်းအဲ့ဒါတရိပ်ရိပ်နဲ့သူကသူပြောင်းလဲနေတာတွေပေါ်လာလိမ့်မယ် ဘောလေးတွေဒါလေးတွေသူ့အတူဒါထိုင်ကြည့်နေအကုန်ပြနေပါလိမ့်မယ်ကောင်းရင်တကောင်းလုံးငယ်လေးကနေမှကိုလုံးတင်လာတာလေးတောက်လာတာလေးရိပ်ရိပ်ဒိတ်ဒိတ်လေးတွေရုပ်ကိုအရင်မြောင်ကြည့်ရုပ်ကိုမြင်ပြီးရင်နောက်ပိုင်းကျနန္တရားတွေအဲ့ဒီကနေကတ်ဖမ်းလို့ရတယ် ခြေခြေသုံးကောင်းဆုံးရှုနိုင်တဲ့ပုဂ္ဂိုလ်ကလည်းခြေပြားကောင်းများအကုန်လုံးဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့လိုက်ပြီးတော့ကြည့်ပြီးရှုပေးပါတရားဟောတော်မူတဲ့ဓာတ်သဘောတွေဓာတ်သဘာဝတွေဓာတ်ရဲ့လက္ခဏာတွေ သူသဘောသူ ဆောင်းနေတဲ့သဘောတရားတွေတရိပ်ရိပ်တရွရွတရှိတ်ရှိတ်နဲ့ဘလို့ဖောက်ပြန်ပြောင်းလဲနေတယ်စာရစကိုကိုတိုင်းသိနိုင်တဲ့အသည့်ကိုကိုတိုင်းဒိဋ္ဌဓမ္မမြင်နိုင်အောင်သေးသေးချာချာလေးစောင့်ကြည့်ကြည့်ပေးဒီကိုလုံးကိုဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့ကြည့်ပေးပါ ဆိုရမယ်ရှော့နဲ့စိတ်တွေဘေးရောက်သွားရင်တခါပြန်ပြီးတော့တတိထားကြည့်ရောလည်းမသွားသေးနဲ့တတိထားစောင့်ကြည့် အေးယောဂီတို့အလုံးဖြုတ်လို့ရပါပြီလက်ပြလေးတွေခြေပြလေးတွေကွေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးတွေလုပ်ပြီးမှဖြုတ်ပေးပါ